ခန်းကြီး19အငယ်1မှ30အေလိယပြုသောအမှုနှင့်ပရောဖက်အပေါင်းတို့ကိုဓာနှင့်ကွပ်မျက်သောအမှုကို အာဟပ်သည်ယေဇဗေလအားအကုန်စင်ကြားပြော၏ယေဇဗေလကနက်ဖြန်နေ့ယခုအချိန်ရောက်မှတင့်အသက်သည်ထို ပရောဖက်တို့၏အသက်ကဲ့သို့ငါမဖြစ်စေလျင်ဖျားတို့သည်ငါ၌ထိုမြတ်မက ပြုပါစေသောဟု တမန်ကိုဧလိယထံသို့စေလွှတ်၍ကြားလိုက်၏။ထိုအခါဧလိယသည်ကြောက်သဖြင့်ထ၍အသက်လွတ်အောင်ယုဒခရိုင်ဗရေရှေဘမြို့သို့သွား၏။ထိုမြို့၌ကျွန်ကိုထားခဲ့၍ သူကိုယ်တိုင်သည်တောသို့တနေ့ခရီးသွားပြီးလျှင်၊ရသံပင်အောက်သို့ရောက်၍ထိုင်လေ၏။ထိုအခါကိုယ်အသက်သေရမည်အကြောင်းဆုတောင်းလျက်၊အိုထာဝရဘုရား၊ယခုတန်ပါ၏။အကျွန်ုပ်အသက်ကိုသိမ်းယူတော်မူပါ။အကျွန်ုပ်သည်ဘိုးဘေးတို့ထက်သာ၍မကောင်းပါဟုမြည်တမ်းပြီးလျှင်၊ရသံပင်အောက်မှာအိပ်ပျော်၏။ထိုအခါကောင်းကင်တမန်က၊ထ၍စားလော့ဟု သူ့ကိုတို့လျက်ဆို၏။ဧလိယသည်မျှော်ကြည့်သောအခါ၊မီးနှင့်ဖုတ်သောမုန့်ပြားနှင့် ကောင်းရဲ၌ရေဘူးရှိသည်ကိုမြင်၍စားတော့ပြီးမှတဖန်အိပ်ပျော်၏ဒါဝရဘုရား၏ကောင်းကင်တမန်သည်ဒုတိယချိန်လာ၍သူကိုတို့လျက်တွားရမည်ခရီးသည်အလွန်ဝေးသောကြောင့်ထ၍စားဦးလောဟု ဆိုသည့်အတိုင်းအေလိယသည်ထ၍စားတော့ပြန်၏ထိုအစာဟာရကိုအမိပြုလျက်အရက်40ခရီးသွား၍ဘုရားသခင်နှင့်ဆိုင်သော ဟောရတောင်သို့ရောက်သည်ဖြင့်ဥမင်တဲသို့ဝင်၍နေ၏ဒါဝရဘုရား၏နှုတ်ကပတ်တော်ရောက်လာသည်က ဧလိယသင်သည်ဤအရပ်၌အဘယ်သို့ပြုလျက် နေသနည်းဟု မေးတော်မူ၏။ဧလိယကလည်း၊အကျွန်ုပ်သည် ကောင်းကင်ဗိုလ်ခြေအရှင်ဘုရားသခင်ထာဝရဘုရားဘက်၌အလွန်စိတ်အားကြီးပါပြီ။အကြောင်းမူကား၊ဣသရေလအမျိုးသားတို့သည်ကိုယ်တော်၏ပဋိညာဉ်တရားကိုစွန့်ပြီးလျှင်၊ ကိုတော်ဤရစ်ပလင်များကိုဖြိုဖျက်၍ကိုတော်ဤပရောဖက်များကိုဓာနှင့်တတ်ကြပါပြီအကျွန်ုပ်တယောက်တီးကြံရစ်၍အကျွန်ုပ်အသက်ကိုပင်တတ်ခြင်းကရှာကြပါသည်ဟုလျှောက်လေ၏အငယ်၁၁မှ21နှုတ်ကပတော်ကလည်းထွက်တော်လောသာရဖျားရှိတောင်ပေါ်မှရက်နေလောသာရဖျားလျှောက်သွားမည်ဟုမိန်တော်မူ၏ ထိုအခါအာကြီးသောလေပြင်းသည်တောင်ထိပ်တို့ကိုခွဲ၍ထာဝရဘုရားရှေ့တော်၌ကျောက်တို့ကိုချိုးဖဲ့၏ သို့အတွင်သာရဖျားသည် လေ၌ရှိတော်မမူလေနောက်မှာမြေလှုပ်ခြင်းရှိ၏သို့အတွင်သာရဖျားသည်မြေလှုပ်ခြင်း၌လည်းရှိတော်မမူမြေလှုပ်ခြင်းနောက်မှာမီးရှိ၏သို့အတွင်သာရဖျားသည် မီး၌လည်းရှိတော်မမူမီးနောက်မှာဖြင်းညင်းသောအတန်ရှိ၏ထိုအတန်ကိုအေလိယသည်ကြားလျင် မျက်နာကိုဝတ်လုံနှင့်ဖုံးအုပ်လျက် ထွက်၍ဥမင်ဝ၌ရပ်နေ၏ထိုအခါအေလိယတင်းသည် ဤအရက်၌အဘယ်သို့ပြုလျက်နေသနည်းဟုအတန်လာ၏။အေလိယကလည်းအကျွန်ုပ်သည်ကောင်းကင်ဘုရားအရှင်ဘုရားသခင်သာရဖျားဘက်၌အလွန်စိတ်အားကြီးပါပြီ။အကြောင်းမူကားဣဒရေလအမျိုးသားတို့သည်ကိုရောဤဗြိဉ္ဉ်တရားကိုစွန့်ပြီးလျင်ကိုရောဤရစ်ပလင်များကိုဖြိုဖျက်၍ကိုရောဤပရောဖက်များကိုဓာနှင့် တတ်ကြပါပြီအကျွန်ုပ်တယောက်တည်းကြံရည်၍အကျွန်ုပ်အသက်ကိုပင်တတ်ခြင်းကရှာကြပါသည်ဟုလျှောက်လေတော့ဒါရဖျားကဓမ္မတက်တော်သို့ပြန်၍ခရီးသွားလို့ရောက်သောအခါဟာဇေလကိုရှုရိရှင်မင်းအရာ၌ခန့်ထား၍ဗိသိက်ပေးလောနေရှိသားယေဟုကိုဣဒရေလရှင်မင်းအရာ၌ခန့်ထား၍ဗိသိက်ပေးလောအာဘေလမဟောလမြို့နေရှာဖတ်သားအေလိရှဲကိုတင့်ကိုစား ရောဖက်အရာ၌ခန့်ထား၍ဗိသိက်ပေးလော့တို့ဖြစ်၍ဟာဇေလဓာနှင့်လွတ်တော်သူကိုယေဟုတတ်လိမ့်မည်ယေဟုဓာနှင့်လွတ်တော်သူကိုအေလိရှဲတတ်လိမ့်မည်တို့ရတွင်ဘာလရှိ၌ဒူးထောက်ခြင်းနန်းချင်းကိုမပြုသောသူ အပေါင်းဒီဟုသောဤဒေလမျိုးသား9000တို့ကိုငါအဖို့ငါကြံကျွင်းစေပြီဟု မိန်တော်မူ၏ထိုရမှအေလိယသည်တွားပြီးလင်နွားငါးရှင်းနှင့်လဲထွန်လျက် နောက်ဆုံးနွားရှင်း၌ကိုယ်တိုင်လိုက်သောရှာဖတ်သားအေလိရှဲကိုတွေ့၍အနား၌ရှောက်စင်တွင်မိမိဝတ်လုံကိုသူ့အပေါ်မှတင်လေ၏အေလိရှဲသည်နွားတို့ကိုပစ်ထား၍အေလိယနောက်သို့လိုက်လျက်အကျွန်ုပ်သည်မိဘကိုနမ်းပြရစေတို့ပြီးမှကိုရောနောက်သို့လိုက်ပါမည်ဟုအခွင့်တောင်းလျင်အေလိယကပြန်သွားလို့ငါသည်တင်၌အဘယ်သို့ပြုမိသနည်းဟုဆိုသောအေလိရှဲသည်ပြန်သွား၍ နွားတရှင်းကိုတတ်ပြီးမှနွားသားကိုလဲထွန်သောတစားနှင့်ပြုတ်၍လူများတို့အားကျွေးလေ၏တို့ပြီးမှထ၍အေလိယနောက်သို့လိုက်လျက်လက်ထောက်ဖြစ်လေ၏